ဘုံဘုရားကပါဘုရားဘုရားပါပါဘုရားဘုရားပါပါတေးနေလည်းပြည့်လို့ပါလားအနေနဲ့ရရကောဘုရားကဘာလို့လာတာတို့ဘုရားတို့ကြည့်ရတော့ပါဗျာမုံရွာရဲ့ကိုနေတဲ့မုံရွာရဲ့ဒီရဲ့ဖြစ်ကုန်ကြပုံရလားလေးရလားရှိမုံရွာကြီးတဲ့ဟင်ဟင် သူတို့မိုးရွာကလေကျင့်တော့မရဘူးလားရပါတယ်ဗျာတို့ဒီလာပြီးလုံချွတ်ဟင်ဟင်ဒီတို့လာကြလို့ဟင်ဟင်ဒီညိုလုံးလို့ပါဗျာဟုတ်ပါကြီးရာရာလို့ခါဗျာဟင်ဒီတော်ရဲစိတ်မလားနေမလားတို့ဟိုတော်ရဲလာပုံတော်ရဲကြမှာပူဆိုးဟင် ဒီလူတွေတော့ငါဒီတော့မရှုပ်ပါဘူးကြာတော့ရောက်မှရှုပ်ပါဗျာဒီကအားကြည့်အောင်လို့ဟုတ်ကလားဗျာတမန်တပါးရဲ့အားရပါဘူး။အော်မမုံရွာကြီးအားဖြည့်တော့မရဘူးလားဗျာ။အာဒီလာဖြည့်ရသလား။ဟေးနဲ့လို့ဟေးမုံရွာအားနဲ့လို့အာဘုရား။အဲဒုဟူတာဘာသာနာပေမပါတဲ့သူလာပဲ။ဟေး ဒီလိုဟာလည်းပြောရင်တော့တရားတရားဘက်ကပြောရင်တော့လူလာတဲ့တော်ပုံနေသေးတယ်နော်လူလာတဲ့တော်ပုံနေသေးတယ်တို့ဗုဒ္ဓဘာသာဒီတို့တို့တို့ကတပည့်စီနီကြီးတို့သာလို့တော့တရားနဲ့ပညာကတွဲမရပါလေမှန်ပါဗျာတို့ပညာပဲတန်နေတယ်မှန်ပါဗျာအဲ့ဒီတရားနဲ့ပညာ စာလုံးကြတော့ရှင်ပေါ်ရှင်ပဲလွှမ်းမိုးပေါ်လွှမ်းမိုးပဲသူကဘူရီဟင်ဘူဆိုတော့တပည့်မှမဟုတ်တာဟင်သူ့မိငါနာမခံဘူးငါမိသူနာမခံဘူးဘုဘက်ကလည်းသမာဓိနဲ့ဝရိယကဒီတိုင်းပဲနော်မှန်ပါဗျာဟင်သူကလည်းရှင်ပေါ်ရှင်ပဲလွှမ်းမိုးပေါ်လွှမ်းမိုးပဲ တတိယမကြာလာပါဘူးကိုငါးပါးလေဟုတ်နော်အဲတော့သူစိတ်နဲ့ပြောလို့ရှိရင်တော့တတိကအလေကြောင်းကနေပြောပုံလို့နေရတာမင်းပြီးသွားမှာဒီဘက်ကအဲလေဝဲဘက်ကသမာဓိနဲ့ဝရိယဒီဘုံအူဥကေပြီးတော့ဒီဘက်ကတက်ရပါဘုံလက်ရဘက်ကလည်းသရဏနဲ့ပညာသူတို့နှစ်ဦးဥကေပြီးအဲစိတ်ကြောင်းတက်ရမှာဘူးဟုတ်နော်စိတ်ကြောင်းတက်ရမှာတို့ပါတော့ အဝိဇ္ဇာနိုင်ငံကနေဝိဇ္ဇာနိုင်ငံထူတော်ဖို့ရာအတွက်အဲသိရပါဘူးမှန်ပါဟုတ်ဗျာမှန်ပါအဲဒီမှာတရားနဲ့ပညာကဘူရီဒါနဲ့ပညာကမှသူကဘူရီတရားမင်းပညာကမနာခံဘူးပညာမင်းကိုလည်းတရားကနာခံလိမ့်မယ်ဖြစ်တယ်ခံမှုတို့တရားအာကြီးနဲ့ပညာနောက်ဆုံးနေရမှာပညာအာကြီးပညာကြတော့တရားနောက်ဆုံး ဟုတ်ပါဘူးသူတို့ကဘုတဲ့ဟုတ်ကြမှန်ပါပါတရားရဲ့တာဝန်ကယုံမှုသူတာဝန်ကောင်းတာမကောင်းတာသူကစောက်ဖို့မလိုဘူးလေသူတာဝန်ကယုံမှုတာဝန်လို့ဟုတ်နော်အခုကယုံမှမယုံတာဝန်တခုပဲသူရှိတာလေသူကယုံမှုယုံပြီးတာပဲလေကောင်းတာဆိုတာတော့တစ်ဖက်လုပ်ပြီးသူကယုံမှုပဲလေကဲတရားလို့ပညာကမဟုတ်ဘူးသူကစသုတာပဲလို့လေပဲနေ အဲ့တော့စမ်းစုတော့ပညာကဘယ်တော့မှယုံဘူးဟုတ်လားဟင်ပညာကယုံလေးယုံဆောင်ရှိဟုတ်လားဟင်စမ်းစုနေတာလည်းသူကစိတ်ကုန်လို့တရားကတော့ပြည့်ယုံဆောင်တယ်အဲဘုံဘောပါမလားဟုတ်နော်တရားနဲ့ပညာတဲ့ဘုံဘောပါမလားမတဲ့ဘူးဗျာမတဲ့တော့ဘူးတို့မူရွာကြီးကပါတော့တစ်ဖက်ပေါင်းနေကြီးတရားပဲရှိတာဟင်ပညာသူရဲ့လို့လား မကိုရဲ့စိတ်ကိုဘယ်တော့တော့ပါလို့မရကြိုးစားရမှာပါဗျာပါတယ်ဗျာကြိုးစားရမှာပါဗျာပေါ်မှာဘယ်တော့ကြိုးစားမှာတော့ဟင်အဲ့တော့တရားနဲ့ပညာတည့်ရင်လည်းသတိပဲလေသမာဓိနဲ့ဝိရိယလည်းဒီတိုင်းပဲဒီသမာဓိကသူကအေးဖို့ငြိမ်ငြိမ်ဖို့လုပ်ပါလေဝိရိယကမဟုတ်ဘူးအပူပေးနောက်ပါဟင်ဟင်ကိုကအေးပြီးတာပဲဒီကမဟုတ်ဘူးအေးတဲ့တဲကရှိတာကို ဖွေနောက်ကြည့်ပါဖွေရဟုတ်နော်ဝရိယကဘူပိဒီဖွေနောက်ကြည့်မှာဖြစ်ပြနေရင်ဝရိယလိုရတာဟုတ်ဟင်အမာရိယဖြစ်ပြတဲ့ပူရဲကိုဒီအောင်လုပ်ပေးရတာဟုတ်အဲဒီနေတဲ့ဖြစ်ပြတဲ့ကဟာကိုမြင်ရင်တော့ဝရိယကသူ့ကိုမွေနောက်ကြည့်ရမှာဟုတ်ဒါတော့မွေနောက်ကြည့်မယ်ကြတော့ဟိုအေးအေးသမားကအမွေခံဘူးသမာဓိကသူကအေးရမှာဟုတ်သူ့တောင်ကအေးဖို့လုပ်တာဟုတ်ငြိမ်ဖို့လုပ်တာဟုတ် အဲ့လိုဝိရိယမွေတော့မခံဘူးဟုတ်ဗျာအမွေနောက်သမားကလည်းသူကဒီတဲ့မွေနောက်ပြီးလို့ဟိုရုံးရင်ဆံကဖြစ်မှဖြစ်ပြနေလို့ရမှာပေါ့ဗျာအဲ့တော့သူကလည်းရုံးရင်ဆံကဖြစ်အောင်လုပ်မှာဟုတ်ဗျာဟိုဟိုသမားကြီးအဒီအရင်မခံဘူးကဲဘုံမောပါမလားကျေပါမလားဟင်သမားကြီးလွန်တော့ဆောက်တတ်ပြီ ဝရိယလုံးတော့ပြန်တတ်ပြီးတဲ့ကြည့်ပါဦးနော်ဟိုဘက်ကလည်းစကားလုံးတော့ကွန်တတ်ပြီးဟေးဒီညာလုံးတော့တွန့်တတ်ပြီးဆိုတာဟုတ်တယ်ဒီညာလုံးတဲ့ပုဂ္ဂိုလ်ကြတော့လည်းစာဖို့နေတာလည်းတွန့်တိုးတော့တယ်ဘယ်တော့မှခံတော့ဟေးကရာလုံးတဲ့ပုဂ္ဂိုလ်ကြတော့လည်းဒီလိုလေးဟိုလိုလေးလည်းတော်တော်ကွန်လာပဲဟုတ်ဗျာအကွန်များတယ်ဟုတ်ဗျာဒီလက်ကသမာဓိနဲ့ဝရိယကလည်း တော့ဟိုကသမားကြီးလူရင်ဆုံးပြီးဆုံးနေအားတယ်ကွာအေးဘာမှပြီးပြီးနေမမြင်တော့တာပြောတာနော်ဟုတ်နော်အေးလုံးတော့လည်းပြီးပြီးနေနေရှိဘူးအခုလုံးတော့လည်းခန္ဓာဖြစ်နေလည်းမရှိဘူးပြန်တော့ပေါ့မပေါ့သူတို့ကြားလည်းတတိဝင်လာပါပဲနော်ဟင်သူတို့ကြားတတိဝင်ရမှာနော်တရားနဲ့ပညာကြားလည်းတတိဝင်ရမှာဟင်အဲ့တော့ဘုံသားတွေကဘယ်တော့ဝင်မှာတော့ ဟင်လာဝင်ဒီမှာဟင်ဟင်မတော်ပါဘူးလူတိုင်းတော့ဟင်ဟင်အေးအေးအေးဒါပြင်လူဝင်မရှိတာပေါ့ဗျာသိဝင်မမပါသေးပဲနဲ့ခဏလူဝင်ကြီးပဲနေမှာဟင်ဒါနဲ့ပညာကခြေကနပိတ်သမာဓိနဲ့ဝရိယကနောက်ဆုံးအာနပိတ်ကာလာတော့ဒီပိတ်မှာဒီရောက်တယ်လို့ပဲဟင်သူဒီက အဲပရိသေပေါက်ပြီးနဲ့မောင်းရတာရှိတယ်ဟင်ပရိသေပေါက်လာတစ်ခါပေါက်လာဒီတစ်ခါပေါက်နဲ့မောင်းလာတာဒီညီပဲပြီနော်မှန်ပါဗျာဟုတ်နော်မှန်ပါဗျာအဲဘုံတော်မှာရှိတဲ့သံဃာကြီးတတိလုံးမှာရှိတဲ့သံဃာကြီးဒီကြောင်းပဲဟောဒီကြောင်းဟောဟုတ်နော်မှန်ပါဗျာတို့တော်တို့ကနားထောင်နေတယ်ကိုယ်တိုင်တက်ပြီးအင်းဆောင်မှန်ပါ ဟုတ်တော့မှန်ပါဗျာဒီဒုက္ခလာကကိုယ်ကိုယ်ရုပ်ကိုပြုစုတောင်းပါတာမဟုတ်ပါဘူးဟုတ်ပါဘူးကိုယ်ကိုယ်ရဲ့ခရာဖြစ်ဟုတ်တော့မှန်ပါဗျာဟုတ်ကြမှန်ပါဗျာဖြစ်နိုင်မှာမလားမုံရွာလေးကိုကိုယ်တိုင်ခရာဟင်ဘူသာပါမယ်ကြီးတဲ့ဟင်သူလေဒီတရားတော်ဘုရားကြီးရေးလာတာရှိတာပဲတို့ဒီ ခန္ဓာပြည့်စုံဝိပဿနာရှိရမှာပေါ့ပထမခန္ဓာပြည့်စုံမမြင်ရင်တော့သမာဓိထူတော်တော့အဲတို့သမထထူတော်နဲ့သမာဓိထူတော်နဲ့တူတူပါပဲသမာဓိထူတော်လို့သမာဓိရင်းပြီးတော့မှခန္ဓာပြည့်စုံကြည့်ရတော့ဝိပဿနာတရားမှာပေါ့နော်မှန်ပါဘူးဟိဝိပဿနာတရားမှာပေါ့အဲဒီတို့သမာဓိဉာဏ်နဲ့သာမှဝိပဿနာဉာဏ်ကရှိလို့ရဝိပဿနာဉာဏ်အားကောင်းမှမဉာဏ်ကိုဉာဏ်ကပြန်ရအောင်သူစိတ်ဆုံးစိတ်သမာဓိဉာဏ်မပါပဲလေ ဝိပဿနာဉာဏ်မတက်နိုင်ဝိပဿနာဉာဏ်မရသံဘဲနဲ့မေဉာဏ်ပုံဉာဏ်မပွင့်နိုင်ဘူးအဲ့ဒီမေဉာဏ်ပုံဉာဏ်ပွင့်လို့ကိုယ်ကိုယ်တိုင်နိဗ္ဗာန်ကိုမျက်စိအောက်မြင်တာအဲ့ဒါကိုမျက်မှောက်ပြုတယ်လို့ပြောကိုယ်မျက်စိအောက်ဉာဏ်မျက်စိအောက်ကိုမြင်ရတာနော်အဲ့ဒီနိဗ္ဗာန်ဉာဏ်မျက်စိအောက်မြင်တဲ့ပုဂ္ဂိုလ်ဟာသူ့မှာသစ္စာလေးပါးသိတဲ့အတွက်ဘောတိပဲ အဲ့ဒီ body ကိုပဲဘုံတာသစ္စာလေးပါထိုးသွင်းပြီးတာဘုံတာမဟုတ်ဘူးလားဘုံတာဘုံတာဘုံတာဟင်ကဲလာဟိုလေဒီဆရာတော်ဘုရားကြီးရပါတော့ကိုကားဘုရားကိုတရားနဲ့ကိုကားတန်ခါဖြစ်ထိုက်သွားပြီတို့တရဏဂုံဒီခန္ဓာအိမ်မှာမြဲသွားရင်တို့ကဘုရားရဲ့ကိဝေရာကြောင့်တော့ယုံမဖြစ်နိုင်ဘူး ဖြစ်နိုင်ပါတယ်ဗျာဓမ္မတိကောမထိုင်နိုင်ဘူးလားထိုင်နိုင်ပါတယ်ဗျာအာဃအကြောင်းဆောင်ကောမှန်ပါပါဗျာဒီပါတာပဲတရဏဂုမြဲသွားရင်တို့မှလို့ဒုက္ခနာထဲမှာရှိသွားတာမှန်ပါပါနော်တမန်ဒီပါတာပဲတို့ဘုရားဘာသာကကဲဒလိုရှင်းလာပါသေးကြကိုကိုယ်တိုင်တရားပြအောင်တဲ့လေတော့ပြမှာတော့ဒါတော့မရအောင်မှာသူတို့ပြင်တော့ကျင်းရမှာပါဖရာ ကျင့်ကြည်ကြီးဖျားလို့တစ်ခါမှရောက်ဘူးကြာဟင်ကျင့်ကြည်ကြီးဖျားကျင့်ရမှာပါဖျားရှင်းနေပါရဲ့ရှင်းနေပါဟုတ်ကလားဟင်ကျို့ကျင်တော်ဘောရမဆိုတော့အဲ့ဒီဖျားကြတော့တမ္မာတံဗုဒ္ဓကိုခေါ်တယ်ဟုတ်ကြတမ္မာကိုတိုင်တန်ကမဖောက်မပြန်ဗုဒ္ဓကသိတယ် ဆရာမရှိဘဲနဲ့သိတာလေသမ္မာသမ္ဗုဒ္ဓနော်ပိစိကဗုဒ္ဓကြတော့တို့ပါတော့သူကဆရာလည်းမရှာဘူးနော်တပည့်လည်းမမွေးဘူးသူ့မှာသူဒုက္ခနာဖြစ်တယ်သူကြိုက်တဲ့နည်းနဲ့ရှူရင်းမတ်တာနဲ့ပြီးသွားတို့တော့ပြီးတာကတော့မဖောက်မပြန်ပြီးတဲ့အတွက်တန်တော့ပါပေါ့တန်ဗုဒ္ဓပေါ့တန်မမပါဘူးဘာဖြစ်လို့ နာမမပါဘူးဆိုတော့ရှိရှိလုံးကပါရမီဖြည့်လုံးကဘုရားစုရဲ့ဩဝါဒခါတာကိုဟင်ကိုယ်လည်းဟုတ်ဘူးလေဘုံသူတာကသူရှိပြီးသားမဟုတ်ဘူးလားဟင်ဘုံသူတာရှိပြီးသားကိုဟင်တို့တော့အာထုတ်တဲ့နေရာတော့ခရမီးကြမရှိဘူးပေါ့ကိုယ်လည်းထိုးသွင်းပြီးတဲ့အတွက်သံဗုဒ္ဓဟုတ်ရမှန်ပါပါတို့တာဝကကြီးကတော့ဗုဒ္ဓကိုသုံးတာ ဟိုလက်ဝဲရံတို့လက်ရံရံတို့ပကတိတို့လေဘုရားတို့သုံးပါတယ်မှန်ပါပါဘုရားဟိုနာမလည်းမပါတော့ဘူးတန်လည်းပါတော့ဘူးလေတရားပြမှပြရတာမို့တရားသင်ပြီးမှပြရတာမို့ဘုရားဟင်သာဝကပါလေမှန်ပါပါကိုယ်တိုင်ဟိုထိုးသွင်းပြီးတာမျိုးမှမဟုတ်ပဲတရားကရှိရပြမှနောက်ကလာပြီးထိုးသွင်းပြရတာမှန်ပါပါဘုရား ရှိရမှာဟင်အဲ့တော့တို့ဖရာစုပံဖို့ကြတော့တော်တော်ခရင်ပါပြီညာအင်မတိအင်မတန်ထက်ထားတော့လေးတင်ခြင်းနဲ့ကဘာသပင်းခြင်းတော့မှန်ပါပါတို့သတင်ချေကိုသူတို့စာရဲပြောတဲ့အတိုင်းဆိုရင်တစ်နောက်ကိုသုံးညာပေါင်း140ထူရပါတယ်တစ်နောက်ကိုသုံးညာပေါင်း140ထူတာအဲ့ဒါသတင်ချေလို့ဆိုပါတယ် တိတစ်ခုကိုကဘာတစ်ခုဖြစ်လိုက်ပြက်လိုက်ဆိုတာနော်မှန်ပါဗျာကဘာတစ်ခုပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်နေတဲ့ဟာသတိရှိကိုတင့်တော့ကိုတုံညဆရာကြီးတွေဆိုပါပါလေအဲ့ဒါမျိုး၄ချိန်နော်လေးသိချင်းမဟုတ်ဘူးလားအဲဒီတော့မှကဘာသပေးပြီအဲညံအင်မတိအင်မတန်ဖြတ်လုံးမှာဘုရားဖြစ်ဖို့ဒုက္ခကြီး ဒီပင်ကရာနဲ့ကြုံတဲ့အချိန်သူသာလျင်ပဋိသန္ဓိတာပတ္တယဟန္တာဖြစ်နေအဲ့ဒီဗုဒ္ဓဖြစ်နေပေါ့လေသမ္မာသမ္မာသမ္ဗုဒ္ဓဘုရားဗုဒ္ဓဘုရားဗုဒ္ဓဖြစ်နေဝိညာဉ်တပဆိုရင်ဒီပင်ကရာဘုရားကတို့30ခန်းလုံးရှိတဲ့ခါသာပုတ်ဟောပါနော်ဒုက္ခလာဒီလိုရှိရင်တပိုက်ကိုရှင်းလုံးကြည့်ရပါ ၄ဘိုက်ကိုတဘုတ်ကိုခေါ်ပါတယ်နော်ဟုတ်နော်အဲ့ဒီ၄ဘိုက်32လုံးဒီပင်ကဟောမဲ့တရားကို24လုံးမပြည့်ဘူးပဋိသင်္မိတာပတ္တယာနာတရားညာဘယ်လောက်တက်လို့ဖြစ်လို့တို့လူချင်းဖို့လူပြီးလားမလိုပါဘူးတို့လူချင်းဖို့လူဘူးနားထောင်ရုံနဲ့နားထောင်ရုံတော့32လုံးကြည့်အောင်မဟုတ်ဘူး24လုံးနော်မှန်ပါဗျာ အဲ့ဒါကြီးကဘုရားသူပံတော်၄ပြည်တဲ့ကဘာတသိန်းကျင့်လို့ရတယ်။တပည့်ခံမှုကြတော့24လုံးမပြည့်ဘူးရှင်တယ်။မှန်ပါပါ။ဟင်တပည့်ချင်းနဲ့သွားမယ်ဆို24လုံးမပြည့်ဘူး။ဘုရားဖြစ်မဲ့ပုဂ္ဂိုလ်မှန်ပါပါ။တမ္မာတံဘုရားဖြစ်ခြင်းတော့၄ပြည်တဲ့ကဘာတသိန်းကအဲ့တော့ဉာဏ်ချက်ထားပါတာတောင်းတော့တို့မုံွားတွေဆိုရင်တော့ဘယ်တော့မှကြာမလို့ဘုရားဖုတ်ပါမရတယ် ဟင်多干了点去，我心里面去了。这边去路，这才上边去路，多了没钱拿呗。诶，东边那边去老虎跟着路，咱老爸嘛。诶，那也爸嘛，东边那边去。诶，诶，哎，老娘讲嘛喏，那我这玻璃树啊。 သူများတွေ့ပြီးသားကိုပြောယူပေါ့တို့သောသောပြောရင်တော့ရှိကမိုးရှာသမားတွေ့တဲ့မူချင်းကနာမှာกว่าဆိုတော့နောက်ကူကနှုတ်ယူယူပဲတော်ပြောပြောပါပေါ့တို့သောကတော့မူချင်းနေရှိတာကိုဟုတ်ကြအဲ့တော့ရှိကတွေ့တဲ့ပုဂ္ဂိုလ်ကနေတော့ဘယ်မှာမူချင်းกว่าဆိုရင်ဟင်ဟုတ်လွယ်လွယ်လေးသွားဒီမှာပေါ့ရှာဖို့မှမလိုပဲနော် ကြာဖို့လူပြီးလားသူပြောတာလေးသွားနှုတ်လိုက်လို့ပဲတာဝကစုကအဲ့ဒါမျိုးဟုတ်နော်အဲ့ဒီတာဝကစုမှာလည်းပဲတို့ဒီနေ့ဒီချိန်မှာပတ္တိတာဝကစုနဲ့ဝင်နိုင်ပြီအဲ့ပတ္တိတာဝကစုဝင်ဖို့ရရှိပြီးလို့လည်းဟောဒီသာနာထားခဲ့တာနော်ဟုတ်နော်တို့ကြောင်းသဘော ခြေကသပိန်နာလို့တောင်းတန်းလို့ပွင့်တယ်ဘုရားတွေမှာသာဝက20ချက်မပို့ဘူးလို့ဆိုတယ်နော်ခုမှမဒီဘုရားလားဘုရားနဲ့အတူတူနေတော့ဒါပထမသာဝကမဟုတ်လားမှန်ပါပါအဲ့ဒီသာဝကကနောက်ကမွေးတဲ့တပည့်ကျတော့ဒုတိယသာဝကမဟုတ်ဘူးလားမှန်ပါပါအဲ့ဒါပြီးရင်သာဝကကြောက်တို့ကိုယ်တို့တော့ကြည့်ရှိရင်ရှိဘူးမှန်ပါပါဟုတ်နော်မှန်ပါပါဘာဖြစ်လို့လို့သူကတသိန်းတန်းတော့ဝင် ရှိသမျှဝေဒီယကိုသူအကုန်လုံးစောင့်ချုပ်တယ်တို့ဘေကယာဒံယာဒံတော်ထုံးလို့တရားတိတိနေတယ်ဆိုရင်အတ္တသမာဆိုလို့နဲ့တရားခံလို့ကြော့ပြရတယ်ဖြစ်တယ်ကျစ်တယ်ပဲနေတာလေဟင်တရားကွာတရားတိတိတရားတိတိနေတော့သူပြောတဲ့အနာကပဲပါလေအမေခံမှာဆိုလို့တရားခံလို့ကြော့ရတယ် 80တန်တော့ရှိမှန်ပါပါဟင်20ခုဒီကဘုလိုပဲတော်လို့တော်လို့ကိုကိလေဟင်20ခုဒီကဘာလို့တော့တော်နေရအောင်မပဲဟုတ်ဒီဘယ်တော့နေတာတော့ဒီသာတော့ဒီဒီသာတော့ဟုတ်လားဗျာတော်လို့တော်လို့ဗျာဟုတ်ဗျာဟင်တော်လို့တော်လို့ဗျာထောင်းနဲ့ကြည့်ရတော့35လုံး45ကျန်တော့ ဆဲတော်သက်ရှိတဲ့အရူပဘုံတို့အတိယသဘုံတို့ရောက်နေတဲ့ပုဂ္ဂိုလ်မိနိုင်ရုပ်တွေမရရောက်နေတဲ့ပုဂ္ဂိုလ်တွေပေါ့မိနိုင်ပါဘူးမိနိုင်ဘူးပေါ့အဲ့ဒီတော့ကဘုံတော်ကြီးဘယ်ရောက်နေလဲဘယ်ရောက်နေလို့ဘုရားမမိတာထောင်းရင်ကိုအခုထီထီကြည့်နေရင်ဒါဘုရားမမိလိုက်လို့ပဲမရမှာပေါ့မှန်ပါပါဘုရားမိရင်ဒါလေးကျွတ်မှာမဟုတ်ဘူးလားကျွတ်ပါပါ အဲ့လိုအဲ့ဒီတော့ကဘယ်လောက်နေကြမသိပါဘူးဟင်မသိပါဘူးဟင်အထက်လားအောက်လားမေးရမှာပဲဟုတ်ကလားအထက်တော့သိမရှင်းပါဘူးဟင်အောက်ထဲမှာဟင်အဲ့ဒါကြီးကြံပြီးလို့တန်ခါစင်းစဉ်ငါပြည့်မလို့စိတ်ငါပြည့်တယ်လို့ပြီးအောင်မင်းစိတ်ကျင့်ပြီးရောငါသိရောငါသိငါဘုရားသာသနာပြုရည် တာဝကစေကိုကိုချီတီထားတဲ့ဤအဲ့လိုရှိနေတဲ့တန်ခါဒုဘုလို့မှတ်ပါမှန်ပါပါဒုဘုလို့ပြောမဲ့သားရှိနေတဲ့ဟိုပွင့်နေတဲ့တန်ခါကိုမုံဝါဖို့လို့လာပြောလိုက်စို့ဒုဘုပြောတာမုံဝါဖို့လို့ပြောမလားမုံဝါဖို့ပါဗျာမုံဝါဖို့ပါလားအဲ့မုံဝါဖို့ထားတာကိုမုံဝါကသုံးသလားဟင် မှားပါပဲလားဘုရားဘုရားလည်းပြောသည်ဟင်ဟင်သာနာထားခဲ့တာတို့ကူနော်အခုကျင့်ကိုရတာပဲနော်ကျင့်ဖို့အရေးကြီးဆုံးပဲနော်ကျင့်ဖို့အရေးကြီးဆုံးပဲတို့ကျင့်ကြတာမဟုတ်တို့ဘာသာကကိုယ်ွယ်ရုံဝုပြုစုတောင်းရုံနဲ့ လမ်းဆုံးတဲ့ဘာသာမဟုတ်ဘူးမှန်ပါဗျာကိုကိုယ်တိုင်ဖျားဖြစ်ကိုကိုယ်တိုင်အမှုဆုံးခံနိုင်အောင်လုပ်ပါအောင်မှန်ပါဗျာနော်မှန်ပါဗျာတုံသာသနာဟုတ်တော့ကျင့်ရမှာကျင့်စံပါဟုတ်ဗျာကျင့်တော့လေတို့ပြောနေကြရှိပါတယ်ကိုလုံးတာကိုမှတ်ပါဒါပြောပါကျိတ်တာလာပါတော့လာပါမပြောပါနော်ကိုလုံးတာကိုမှတ်ပါဒါပြောပါ ဇာမရှိပါဘူးနော်ဟင်ကိုလောက်တာတွေမှန်သမျှဘာလို့လောက်တာတော့ကောင်းနေခြင်းလို့ကြိုက်လို့နော်မှန်ပါဗျာဟင်မကောင်းမှုဆိုလုပ်သူရှိလို့လားရှိပါဗျာဟင်ရှိပါဗျာကောင်းတဲ့ခြင်းလောက်တာပဲအယက်သမားမေးကြည့်မကောင်းမှုဆိုတော့ဘူးရှိလို့လားရှိပါဗျာခဲသမားကဟောရှိပါဗျာဓညကဟောရှိပါဗျာ အကုန်လုံးကောင်းတဲ့ရှင်လို့လုပ်ထားတာဟုတ်ဗျာမကောင်းမှုဆိုလို့ဘူးတရားမှရှိဘူးမုံရွာတွေမုံရွာတွေလုံနေတာဒီကဘောဟုတ်ကလားမကောင်းမှုဆိုလုံတာမဟုတ်ဘူးလားဟုတ်လားဆိုရှင်များဒီအာလုတ်ကြောင်ပဲဒုတိလာတော့ဘိုးသို့မှာဗျာမကောင်းပါမဟုတ်ဘူးသူကချက်ထုတ်လိုက်ပါ ဟိုရောက်ပြီးတော့ပြောဦးမယ်ဟိုရန်ကုန်ကဟိုတို့မြဝတီအရင်ကတော့ဟိုရုပ်သံနာမပါတောင်းယူတာပါဘုံမြတ်သာသာဟင်သူတကယ်ချင်းကဟိုကြောင်းလေးပဲကြောင်းလေးပဲသူသူကဝိညာဉ်ကင်းသားလို့ဆိုပါတယ်အဲ့ဒါကြီးကရဲတော်လူလူတဲ့အဲ့ဒါရဲတော်လူလူမနိုင်လို့မဲ့တယ်တော့ဒီသွားဆိုတော့သူစီရောက်ပါဟင်အဲ့တော့သူကပြောလိုက်တဲ့အဲ့တော့ 这高孩子，诶诶，都得来到高门前了，太高太高，那种标准，诶诶，都哎的妈，我我标的标标我们维护也到你对面嘛，都哎都诶维护。ဝေဘူးဝေဘူးရဲ့တောင်းလေးသူတို့အဲ့လိုတော့မပြောပါနဲ့ဖေရမပြောပါနဲ့ဖေရ အဲ့ဒီရောင်ရဲတက္ကလာကိုလုပ်တယ်သူသမတာကြီးစရှိတာစမပါဘုလို့လည်းဟုတ်ပါသူ့ကိုသမတာရာကူကခြားပြီးလွတ်တော်ဥက္ကရာခဟိုကရင်ဘက်ကသမတာတင်နေတာကိုအဲ့ဒီမှာပိတ်ကြီးညစ်ပြီးတောက်တာတနေ့ကိုအရက်သုံးပရင်းကိုနော်ကောင်းနေဆုံးတောက်နေတဘောဗျာသုံးပရင်းကုန် ဆရာတော်ဘုရားကြီးကြံကုန်ကြွလာတော့သူမိမမဟာဒေဝီကဒါလျှောက်ရှင်ဘုရားတခါကြီးတော်မှာအရက်ဒီတော့ပုံမှာဒီခညာဟုအဲ့တော့ဆရာတော်ဆိုရဲအေးအဲပလင်းနဲ့ဖန်ခွက်ကလေးယူခဲ့ရမသေးလားပလင်းနဲ့ဖန်ခွက်ကလေးယူခဲ့ရမသေးလားဘုရောဆရာတော်ကြီးအပိတ်ဆိုတော့ဘယ်နေလို့ယူခဲ့ရတာပေါ့ဗျာဟင်ဟင် တရားတော်ကြီးကပလင်းနဲ့ဖန်ခွက်ယူခဲ့တဲ့သူတွေကပတိတုမှရှိသွားပြီ။အရင်ကလူပေးနေတော့မဟုတ်တော့ဘူး။မှန်ပါပါ။ဟင်မှန်ပါပါ။ဒါပေါ်ကဖြင့်တရားတော်ဘုရားကြီးကရန်ကုန်ကြွရင်အင်းလေးဓမ္မယူမှာပဲသေးပါတယ်။မှန်ပါပါ။ဟိုတခြားပဲလို့ပြော။နောက်ဆုံးဟို30ဘုံနှစ်ကဆိုလို့ရှိရင်သူ့အသက်အရွယ်ကြီးနဲ့ ဟိုအေးလေးဓမ္မယုံကဟိုရွှေဘုံပဲထွက်လို့ရှိရင်မိပွင့်ကြရင်ဒါဟိုပရိအုပ်တော့ဆောင်တော့ဆရာတော်ကြီးမခံနိုင်ပါသို့လို့ကြားဘူးဓမ္မယုံပြင်ဖို့ကြောက်တာလည်းမခံဘူးကြားဘူးဓမ္မယုံလည်းမခံဘူးအဲဒီအင်းလေးပါပဲနော်အဲ့ဒါကဟိုသူကလည်းပြောရင်တော့ပါပေါ့တကယ်လုံးမပါတဲ့စကားပြောနေတယ်ပြောတယ်သူကချမ်းကကို ဟင်သူသူရှင်မျိုးဒီချုပ်ဖို့ကိုအဲ့ဒါပြောတာနေမှာပေါ့ဟင်ဘယ်လိုမပါတဲ့စကားပြောနီးဟုတ်ဗျာအဲဒီမှာရောက်အဲဘုရားတော်ကြီးရှိတယ်ရောက်ရောတခါကြီးအဲဘာဝကလေးချက်လားအဲပလင်းလေးနဲ့ငဲ့ချက်တတိလေးနဲ့ငဲ့ချက်တတိလေးနဲ့ငဲ့ချက်ကိုလည်းလားနော်အရင်တော့ကတော့တော့ချင်တော့ဇိုးသွားနေမှာပေါ့ အခုတော့ရေကလေးတစ်ခွက်တော့ဘူးဘယ်တော့နေရတော့ရေတော့ခွက်တော့ဘူးလေအေးဒါပြီးတော့ဗျဝိชาကြည့်ရဝိชาကြည့်ရဟောရှာသိရဟောလေကြောင်းဗျဟောဦးလေးဆဲသွားပြီဗျဟောသာဤသိဗျဟောခတိရုပ်ဖောက်ဗျဟောနောက်ကျောကဆဲဗျဟောဥစ္စေကျောထူးဗျဟောအုံနောက်ရောက်ပြီဗျဟောရှိ ကဲသွေးဆင်းလာပြီသေချာကြည့်ကြသေချာကြည့်ကြအော်ဘူးဒလာဝေကူနီးလေအေးဟင်ဟင်ဟင်ဒါဝေကူရဲကောင်းကြီးမှတ်တာဘူဝါဒရေဟောမဟာမင်္ဂလာဝေကူရဲကောင်းကြီးပါဟုတ်ကလားဟင်အဲ့တော့အရေးဖြစ်လို့ တကယ်တော့ရလမ်းလေးကြောင့်သူပြက်ထားမြင်သွားတာဟုတ်ပါပါဘုရားမှန်ပါပါဘုရားတကယ်ကအဲကြည်ပြီးကြည်ပြီးဟွာလာအဲသွားလာလားဒါဝင်ပြီးသွားလာလားတကယ်ကကြည်ပြီးကြည်သွားမှာမဟုတ်ဘူးလားဘာလို့သွားလာလဲဟေးဒါပဲကြာရင်ဆက်သွားပါဗျာဟေးခံရတာသူမြင်တော့နော်ကိုယ့်ဘက်ကပေါ့ပြီးပါ သူ့ဘက်ကပေါက်လို့မသိတာတို့မွေရွာကလည်းတမသူ့ဘက်ကပေါက်ဝေတာဖြစ်တယ်ကိုယ်ဘက်ကပေါက်ဖူးတယ်လားကိုယ်ဘက်သိထားရင်ကိုယ်ဘက်ကပေါက်တာလေအရင်တော့အာယုံလိုက်ပေါက်ရင်အရင်ဘက်ကပေါက်တာလေဟုတ်တော့ဟုတ်တော့ကိုယ်ဘက်ကတောက်ကြည့်ပါဘယ်အာယုံဖြစ်ပြီးကိုယ်ဘက်ကနေခံစားကြည့်ကိုယ်ဘက်မှာတတိထားခံစားကြည့်သားတို့ကောင်းတဲ့ခင်လို့လုပ်နေတာ တို့အဆက်ခံရတာနင်းပါလိမ့်မယ်နော်နင်းမှာပါအတိုင်းလားမြင်ရပါတယ်အဲ့တော့ဒါပါရင်းနဲ့သမထဆိုတာဖြစ်တယ်အရေးတော့တော့အရေးသမထဟုတ်လားဒီကမ္မထာဘုရားကိုဖြစ်မှုပြမှုကိုစစ်ထားပြောတာလေအဲ့တော့ရဲတော့တော့လေရဲတော့မှုကြီးကမ္မထာရှိနေတာပဲဗျရဲတော့မှုစစ်ပါပေါ့ဓမ္မိသာတော့ဓမ္မိသာမှုစစ်ပါပေါ့ကိုလုံးတဲ့အမှုကိုစစ်ထား ဟုတ်ဗျာမှန်ပါဗျာဟင်သူကောင်းတယ်ထင်လို့လုပ်နေတာကောင်းတာဟုတ်မဟုတ်ကြည်ရမှာဟုတ်လို့အဲ့ဒီနည်းနဲ့အဲ့ဒီသမတာဟောင်းကြီးဟာသုံးပလင်းကနှစ်ပလင်းကိုယ်နှစ်ပလင်းတစ်ပလင်းကိုယ်တစ်ပလင်းနဲ့တော့ဆုံးဖြတ်ကုန်မှာဟုတ်နော်ဒီတော့တခါကြီးအဲ့ဒီရန်လေးတခါကြီးတော့အဲ့လိုပြောတာတခါကြီးဆက်တော့ခါလိုက်တယ်ကိုယ်ကလည်းလို့ဆက်တော့ထုတ်ပြဒီ သူကနေမကောင်းဘူးတခါကြီးဒါလေးကိုအသက်ထဲကိုပါဠိပိတံအဲလူပါကိုလူတော့လူအောင်မှာပေါ့စိတ်ထဲကတော့ချိန်ရင်းမကြည့်ဘူးပေါ့အောင်နေပါဟုတ်ကြဒီကိုကိုယ်တိုင်တောင်းရင်းနဲ့ဟောသွားရင်ကိုကိုယ်တိုင်သူကိုတရားကိုနာပြီးတော့ကိုကိုယ်တိုင်အကျိုးတရားရမှာဟုတ်မှန်ပါပါဟုတ်နော်အဲ့တော့တို့ကရိတ်တာပေါ်ဖို့ဥပုရဲ့ရှိတော်ဖို့တိုးတယ်လာဖို့မဟုတ်ဘူး လို့ကျင်လာလို့နဲ့ပါနော်ဟင်သူပြောတာပါပါလို့လို့ထားလို့ကောင်းတဲ့ခြေလို့လုပ်ပြီးကောင်းတာဘုံဘုံပြီးဘူးဟုတ်လားပါလို့လို့သဖတ်ကြီးဆုံးတော့အောင်ပပိသံပါတို့ကမယုံကြည်စတာနေရထားတာလေဟုတ်တော့အဲ့တော့ဘယ်လိုစတာလဲမေးပြီးဆုံးအောင်လိုက်ကြည်သံပါခင်ရဲ့ချိုးဤလေရထားပြီမရပါဘူးဘယ်လိုချိုးတာတော့ဆုံးအောင်လိုက်ကြည်သံပါ ဟုတ်ဗျာဟင်ဒုက္ခဖန်နဲ့ရထားတာလေအဲ့တော့စနဲ့ရထားတော့ကြိုက်သူကကောင်းတယ်ပြော၍မကြိုက်သူကမကောင်းဘူးပြောမှာပေါ့ငင်းတာပြင်းတာပေါ့ငရုပ်ပြီးစတာနဲ့ရထားတယ်အစလောင်းကမှရပ်ပြီးငင်းနေတာသုံးအောင်ဘယ်သူမှမတော်မကောင်းဘူးပြောသူလည်းသုံးအောင်မလိုက်ဘူးကောင်းတယ်ပြောသူကဟော ဆုံးအောင်မလိုက်ဘူးသူကဆုံးအောင်လိုက်ခိုင်းတာပါမှန်ပါပါဗျာကဲခက်ပါလားခက်လားခက်ပါပါဗျာနီးမတိလို့ပြောခြင်းသေးလားဆုံးပါသေးနီးမတိလို့ပြောခြင်းသေးလားသိပါဘူးဟင်ဆရာကမင်းတော့သိပါဘူးအဲတော့တော့ပါတယ်လို့မသိပါဘူးရေလို့ဟင်ဘူးတောင်းနေမသိပါဘူးဟုတ်လားဟုတ်ပါဘူးဟုတ်ကလားဗျာအမှန်ပါဟင်အမှန်ပါပြီးတော့မအားလို့ဟောပြောခြင်းသေးလား ဘာတန်တော့လို့ဟုတ်ကြဒီဟိုလိုလိုဝေကူလို့ပြောမှာပေါ့ဝေကူကဒုတကာဓမ္မတွေအကုန်ပြည့်စုံနေတာပြည့်စုံနေတဲ့အဝိဇ္ဇာလေးတစ်ခုလိုလားဗျဒုက္ခတော့ပြောမှာဒုဘုံမာတွေအကုန်ပြည့်စုံနေတာပြင်းတာလေး ဟုတ်တော့ကျေရမမပြင်းတာတော့ဘူးတော့မဟုတ်လားဟင်ဟင်တို့ဟာတွေကိုရုပ်ပေါ်ပါတယ်ပြင်းတာတွေတခုပြဉာဏ်သာကိုပြည့်စုံနေကြဟင်ဘောဓုရာကိုရှိပြီးသားတွေဟုတ်တာဟုတ်တော့မဟုတ်ပြောတာမဟုတ်ပြောတာဟုတ်တော့အဲတော့တို့ဒီနေ့တော့ပင်ချံတဲ့ဘာပြောတာတော့သိတယ်ကိုပြောပင်ချံကပြီးပေါ်တယ် ဒီဘေးကိုလည်းရအောင်ဒီမိုးရွာလေးသိညာမကြဘူးဘူးနဲ့တူတယ်ကြဘူးလားသိညာဘယ်လိုကြတာလဲဘောပြဘေးကိုလည်းရအောင်ဟောလည်းကြတယ်လည်းပြောသေးဘယ်လိုဘယ်လိုဘယ်လိုဒီလိုမသိဘူးတော့ဒီကားရအောင်ပြည့်စုံတော့ဟောလည်းဒီကစားတာသိညာလေးဒီကစားတာဘာဆိုင်လို့ကြခင်ဗျာဘာသာဘူးဟေးဟောမအင်းဘယ်လိုကြီးကြောင်းထားလဲဘာသာဘူး ပါဠိလိုသင်္ကန်တာအဲ့ဒါကိုကလားသုံးတော့သိကြဖြစ်သွားတာပါဠိလိုကသင်္ကန်တာပြောင်းရွှေ့ခြင်းဟုတ်နော်အခုမှပြောင်းရွှေ့တာမဟုတ်ပါဘူးငွေတွေကသင်္ကန်ကြပါဟုတ်နော်ငွေတွေကပညာကြတာလေဒီကနေ့မှကြရတယ်များရှင်းမနေနဲ့ကြောင်းရွှေတာငွေတွေကရှင်နော်ဟုတ်နော် သူဘုရားဟောကြတော့သက်တန်လေးတစ်ချက်တက်ကနေဆိုတဲ့အချိန်မှာရုပ်ရဲ့ပြည့်စည်သွားတဲ့နှုံပေါင်းဂတိ6ပေါင်းဂတိပေါင်းနော်တိ6ပေါင်းမဟုတ်ဘူးဂတိပေါင်းကို6ပေါင်းစိတ်ရဲ့ပြည့်စည်နှုံကသသိန်းလို့သာသာဆိုပါတယ်ရုပ်တစ်ချက်ကိုစိတ်ကသက်ခွန်တစ်ချက်ကိုနော်သူတို့အရေးဉာဏ်ကြီးကြတော့ခကြီးအဲ့လောက်ပွားပါတယ် ရုပ်တစ်ချက်လှုပ်တဲ့အချိန်ကိုစိတ်က၁၇ချက်လှုပ်ပြီးသားဖြစ်သွားပြီပေါ့သူခင်းကြီးနဲ့ပြောရင်တော့ရုပ်ရှင်လမ်းတစ်လမ်းလှမ်းလိုက်တဲ့အချိန်စိတ်က၁၇လမ်းလှမ်းပြီးသားပေါ့အဲ့တော့သူကမြန်ပါတယ်ဟုတ်နော်အဲ့ဒီနည်းနဲ့တို့မှာချိန်ရှိတဲ့ရွေးပြောင်းနေတာသင်္ကန်တာသင်ကြံသင်ကြံပြောင်းရှိတာပြောတာ ပြောင်းရွှေ့လာလို့ပဲမိသွင်းသားကနေပြီးကလေးဖြစ်တာမဟုတ်ဘူးလားမှန်ပါပါဘုရားနော်မိသွင်းသားပင်ကြံပြီးသွားပြီနော်တခါကလေးဘဝကပြောင်းရွှေ့တော့ကာလာသားကာလာသမီးကိုကလေးပင်ကြံပြောင်းခဲ့တယ်ဟုတ်ကဲ့မှန်ပါပါကြောင်းနေပြီနော်မှန်ပါပါဒါကကာလာသားကာလာသမီးကနေ34ကျတော့လူလာတယ်နော်မှန်ပါပါ သီလပြောင်းခဲ့ပြီလေကာသာနာကာလာတိပေးကြနော်တခါလူလကလေ9ပဲ6ပဲကြတော့လူကြီးပိုင်းရှင်လူလပြောင်းပြီဒီကနေ့မှပြောင်းနေထင်လို့ဟင်မွေးတယ်ပြောင်းမွေးတယ်ကပြောင်းမှာပညာဘောဓနာခခြင်းပါဒီဘောပဲဒီဟင် ဟင်ငွေရရပြောင်းနေရင်အဲ့ဒါသာယူပဲ့နေရင်တော့ကံနဲ့ပြစ်ဆက်ထားတယ်ဟင်အသေးရှိလေးဟုတ်တာပဲမှန်ပါပါနော်ဒီကနေပြီးတော့မှတော့ဆိုတော့အဖိုးအဘွားအိုးပြောင်းတော့ဘာသာသင်တိုင်းဟုတ်တော့မှန်ပါဟင်မှန်ပါဟင်အဲ့ဒါကို အရှင်ဘုရားတို့ဟိုကုတော်မလီဘူးအရင်တုန်းကတော့အဘူဘပိသာဆိုရင်တသီဝသဘောဘနိဒီဝသဘောတို့ပြောင်းရွှေ့သွားပါသဖြင့်နဲ့ဒီဘုန်းကြီးပိသာလေးမသာဘုန်းကြီးပိသာတသီဝသဘောဘတသီဝဆိုတာသိရှိရပြောပါလေနိဒီဝသဘောတို့ပြောင်းရွှေ့ရွေလျောပြောင်းရွှေ့သွားပါသဖြင့်ဟေး အဲ့ဒါကျတော့ဘဝသင်္ကြန်ကြီးကွာပြီနော်ဟုတ်နော်သင်္ကြန်သင်္ကြန်နေရကြနေတာမှန်ပါဗျာဒီကနေ့မှဘာလို့ကြတယ်ဆိုတာကိုနော်တို့ခေါ်တော့တဝိစရာပေါ့ပါတယ်လေရေးထားတာရှိပါတယ်အဲ့တော့တို့ကနေတိုင်းသင်္ကြန်ကြနေတော့ယက်ကသာယာမှာယက်ကသာယာခြင်းနဲ့ယက်ကုံတော့ဘာတို့ လာပါပါလာကုန်တော့သိပါပါပြင်းထန်နေလိုက်ကြပြီအဲ့တော့တို့ကရဲရမှန်တော့ရဲကံသမားလားရဲကံသမားများကတိုင်ကြီးနဲ့ပေါက်ကြည့်တယ်နော်တိုင်ကြီးနဲ့ပေါက်ကြည့်တချို့များအကြောင်းလေးတွေခွက်ကလေးတွေတောက်ပါပါသေးတယ်ရဲရမှန်ရဲရမှန်နော်အဲ့တော့တို့ကအခု ရှိနေတဲ့တို့မွန်သွားတယ်ရှိနေတဲ့စိတ်ကကုသိုလ်ကိုတိုင်ကြီးထားတာအကုသိုလ်ကိုတိုင်ကြီးထားအကုသိုလ်တိုင်ကြီးထားပါလေခင်ဗျာဖောက်ချီတာအကုသိုလ်ဟုတ်ပါမလားဟုတ်ပါတန်ကြီးကဟိုတို့ဘာနဲ့ပြောလို့ရှိရင်တော့ဟိုမောဟခေါ်မှာပေါ့ဗျာအမဲနဲ့အမဲနဲ့ မင်းနဲ့တိုင်ရှိလို့ဘလိုလိုတိုင်ကြီးလောက်ထားတယ်ကြိုက်တဲ့ခါကြိုက်တွေးကြတော့ရဲတာဟုတ်အဲ့တော့ပေါက်ကြီးကအရေးနဲ့လူကြီးလေးပေါ်ရင်အရေးပေါ့ဟင်မလူမလူကြီးလေးပေါ်တော့အမဲပေါ့ဟုတ်နော်ဒီတိုင်ကြီးကတော့အမွဲပေါ့ဘောဟာကအမွဲကိုဟင်အဲ့ဒါနဲ့ပဲတနေ့တနေ့အတွေးကလာလိုက်ရင်လူကြီးနာဖြစ်ရင်ဒီမဖြစ်လူမလူချင်တာပဲ ဟင်တွေးတယ်ဘုံဘောဝိပနခါတွေးတယ်အတွေးတဲ့ဘုံဘောဝိပနခါတွေးတဲ့တော့ဟင်ဘုံဘောတွေးကိုခမညာဘုံဘောတွေးဓမောတွေးသံဃောတွေးတို့မတွေးဘူးဗျာအဲ့တော့တိုင်းကြီးကလည်းကုသိုလ်လားအကုသိုလ်ဟုတ်ပါဗျာဟောက်ကြီးလားပေါ့အကုသိုလ်ပါဗျာ ဟုတ်ကလားအဲ့ဒီနည်းနဲ့ရက်နေတာနော်အဲ့ဒီနည်းနဲ့ရက်နေတာတို့သွားနေတာအဲ့ဒီနည်းနဲ့ရက်နေတာမဟုတ်ဘူးတို့အဲ့ဒီနည်းနဲ့ရက်နေတာကဒါဆွဲတာတို့ပါနေတာခန္ဓာကဒါဆိုရင်မဟုတ်ဘူးလားဒါဆိုရင်တော့သူ့ဟိုအာယုံ၆ပါးမှာလည်းသူ့တန်းနဲ့သူလွန်တဲ့အာယုံကြီးရှိတယ်လေ တချို့ကမေတ္တာလုံးနဲ့တချို့ကယိတာလုံးနဲ့အဲ့တော့ကိုယ်ခန္ဓာကိုယ်ဒီဆောက်ထားတဲ့ဓာလီပါတယ်မှာလဲတချို့ကမေတ္တာဥဖောင်းနဲ့တချို့ကလည်းယိတာဥဖောင်းပေါ့ဟုတ်နော်အဲ့တော့သူကိုယ်ကဖုံးပေးတဲ့အာယုန်တွေလေသူ့တန်းနဲ့တဲ့တာကြတော့ကြိုက်တယ်ဖြစ်သွားတယ်နော်သူ့တန်းနဲ့မတဲ့တာကြတော့မကြိုက်ဘူးဖြစ်သွားမှာတဲ့တဲ့တာမဟုတ်မတဲ့တာမဟုတ်ရင်တော့ခါတိခါပါနေမှာပေါ့ဟုတ်နော်ဟုတ်နော် အဲပါဠိဘာသာနေမှာပေါ့ဓာတုဓာအောင်နေဓာအလုပ်လုပ်နေကြတရိစ္ဆာန်လောကဒီတိုင်းသွားတရိစ္ဆာန်လောကရဲ့တဘောဝလုံးအာဟုသူတန်ကြီးနဲ့အာဟုသူပေါက်ချီနဲ့ရက်နေတာနော်ဒါနဲ့ရက်နေတာတို့လူလူလူကုသူတန်ကြီးပေါက်ချီလုံနိုင်လို့လုံနိုင်ဘူးပေါ့ သူတို့မှတော့ပေါ့ဟုတ်တို့လူမအကောင်းဆုံးကိုယ်ကိုယ်ပြလာသိနိုင်တဲ့ဉာဏ်မှပါပဲတို့မှာကလူဘဝရအောင်ပြုတုံးကပါခဲ့တဲ့ကုသိုလ်ပဲကြည့်နေတို့ကဉာဏ်ပါတယ်နော်အဲ့တော့တို့ကနေ့ခန်းတည့်ရဲ့နေ့ကိုယ်သူကောင်းမှုများပြုပြီးအဲ့ဒီကတော့တည်ရင်စအသာထူတယ်နေ့ခန်းတည့်ရဲ့နေ့ဘာလုပ်တော့ဟုတ်တယ်ဘာလုပ်တာတော့ တိုင်းကြီးတိုင်းကြီးမရက်လေးကြောက်အောက်ကြီးလာပါမရက်လေးပါတော့အောက်ကြီးလာပါတော့ဒီသံဃာကြီးရောဟောပြီလေတိုင်းကြီးရောပေါင်းသွားပြီဟဲ့လူလုံးလုံးမလို့လေလူနာသွားမလို့လေဟင် ဟင်ဒါရက်ဆွေးနေအာဟုတို့ကယုံထွက်ပြီးလူလန်းသွားမလို့ဒါတော့နေခံတရလေးဘာနဲ့တိုင်လို့သူနေရလေးဘာနဲ့ပြန်ဖောက်တော့ဟုတ်ပါပါလားဆိုင်မဖြစ်တော့ဘူးလားဟင်ဟင်ဘယ်နေရဆိုင်မဖြစ်တော့ဘူးလားဟုတ်တော့ဘယ်လိုရအောင်ဘူးလားဟင်အဲ့ဒီတိုင်တော့ကကုသူနဲ့ ဟုတ်နော်မှန်ပါပါဟိုပြောဒီပြောပြောမယ်တို့သမားတောင်ပြောတော့ငါတွေ့ခဲ့ဘူးတလို့လုံးစီချင်တယ်သမားတောင်ဟောနေပြီးတော့အဲအဲအဲအရင်နာပေါ်ဗျာဟင်ဒီကြရတော့တာဝတိကောမှာပေါ့သမားတောင်မှာတို့ခင်းရတင်နာကပါပြီးဂုံတော်နဲ့တင်သမားတတိယပေါ်လေးမှန်ပါပါသမီးမွေးသူကလည်းဂုံတော်နဲ့ဘာလို့လို့ဂုံတော်လဲတတိမလို့နော်တတိမလို့ဘူး ထုံတော်နဲ့လုပ်တာဖောက်ချီဖောက်ချီသမားတော်လုပ်တဲ့ဖောက်ချီဟုတ်နော်ပြီးတော့သူတို့ဟိုခမင်းကိုသုံးနာပြီးတွေးပါသုံးရင်ပေါ်ပြအာယုံပေါ်ပြနေပေါ်ပြနိုင်နေစားကြည့်တော့ပါဆိုတဲ့တွေးမယ်တွေးတယ်ကာကြောင့်ကောင်းတယ်မောင်နေရဲ့သူ့ရဲ့သူစိတ်ကြည့်ကြတာကများဟုတ်တယ် တော့ဟိုကဘုံလုံးနဲ့ဘွားပြီးလုပ်တာကတရားလောဘနဲ့စားပါဘူး။ဒီတန်ကြီးနဲ့ပေါက်စီမတည့်ဘူး။ဒီနေရာတော့ရဆိုကိလေသာကြီးတဲ့ပဲ။တိုက်တော့ကပြီးတွေးတော့ဘယ်လိုလုပ်တို့ပုံကြီးတွေဟောတာ။သမီးတဲ့လား။အောက်ကမပြောပဲ။ခင်ဒီအဘောကဖုံးထားရတယ်။ဘယ်တော့မှအဲ့ဒီအဲသမင်းဒီပုံအဘောကဆိုင်မထားဘူး။ မပြောဘဲနဲ့ဖက်သိမ်းနဲ့ဖုံးထားတဲ့ပေါ့ဟုတ်နော်ကျွေးရင်တော့ဒီအဲ့ဒီတိုင်းပဲနော်ကျွေးရင်အဲ့ဒီတိုင်းပဲကုန်နေကြည့်ဟုတ်နော်ချက်ကလေးကဆိုပါတိုင်ကြီးရလည်းကောင်းမလို့ပေါက်ကြီးရလည်းကောင်းမလို့နော်အဲ့ဒီကြီးနဲ့တို့ကတနေ့တနေ့ရက်ရမှာနော်နော်မှန်ပါပါဗျာ သင်္ခန်းတရနေ့ကပါတိရရောက်မှာမှန်ပါပါဗျာရက်ခဲ့ပါကူမာယူသာပါမယ်ဟင်ဟင်အဲဟိုသင်္ခါရကြီးရဲ့တိုင်ကြီးဖောက်တရားလည်းပြန်ထုတ်လို့မရနဲ့အရင်သင်္ခါရတိုင်ကြီးကပြန်ထုတ်လို့ရအောင်မလားမရပါဘူးဗျာဟင်အဲ့ဒီတိုင်ကြီးရမှာဗျာမှန်ပါပါရေးပြလို့ရှိရင် လာဖြစ်ရမလို့မှန်ပါပါဗျာလာဤတာမဟုတ်ဘူးအေးပါပါဗျာရဲ့ကြီးရလာဖြစ်ရမယ်မှန်ပါပါတို့လာဖြစ်ပါဖြစ်အောင်ဖြစ်အောင်ရဲရမှာပါဗျာရှိပါလားဘုံတော်ဒီဟင်ပုဂ္ဂလာအဲလာမဖြစ်နေရည်ကြီးတဲ့ဒီမှာဟင် တဲ့ဟိုတရေတရေအေးနဲ့ဟိုဘယ်ကများတော့ဟုတ်ကလားဟင်အိတ်ထားတော့ဘူးနဲ့အိတ်ထားလားအေးအေးနဲ့အိတ်ထားလားနိုးတော့ဟောတနေ့ကိုငောဟုတ်နော်လာမဖြစ်သေးဘူးနော်ကိုရှင်များဘူးကတော့ဖြစ်ပါဘူးအေးမြတ်ပေါ်မှာတို့ပြောရမယ်ရပါပြီဗျာဟင် ဟင်ဒါကဝါလာဟိုဤကနာလာပေါင်းပေါင်းထိုင်လို့ပါတော်လေးဟိုဤကနာထားသွားရင်ဘူးမှာဘူးမှာတယ်ဟင်ဒါဤကနာလာပေါင်းပေါင်းထိုင်လို့ဤတယ်ပြောတာပါခင်ဗျာဒီဆွေးကြည့်ပါလားဘူးဟင်ဟင်ဘူးမှာဘူးမှာပဲခင်ဗျာဟင်ဝန်ဝါတိကြောင့်ဒီမောင်လမ်းတွေကဘူးမှာပါဝန်ဝါတိကြောင့်ဖြစ်နေလမ်းတွေကခင်ဗျာဘူးမှာအဲ့တော့လာပြရမှာဒီလားမှန်ပါဘူးခင်ဗျာပါတူကြီး မှန်ပါပါလက်ရှိရမလို့မှန်ပါပါတို့ဟူတံစီလက်မဖြစ်သေးဘူးဖြစ်သေးပါဘူးနော်မှန်ပါလက်မဖြစ်သေးဘူးဘုရားသာသမီစစ်သလားစစ်သေးပါသမီးသူသားသူပြီမှန်ပါမရှိသေးဘူးပေါ့မှန်ပါနော်မှန်ပါအဖို့ပါဘူးသူပါဟုတ်ပါ ဘုံတော်မှာဖရာသားစိတ်မရှိဘူးတဲ့လို့ပြောပါသမီးစိတ်လည်းမရှိဘူးတဲ့ပြောပါတော့ဟေးတို့ဒီလေဟိုဟိုလာဒီကလာနဲ့ဟေးလူကြုံနေတော့တော့ပြောပါဗျာဟေးချက်ဘူးလားဗျာဟေးချက်တော့နေလာချက်အောင်ဟုတ်ပါဘူးဟုတ်ပါဘူးဟေး ဒေါ်လေးတိုင်းကြီးကြလို့ဟောကြီးကြလို့မသိနိုင်ဘူးလားဟင်ဟင်ဟိုဟိုပြောဒီလိုပြောအောင်ပဲတို့သင်္ကန်းညုံကသင်္ကန်းသက်ယုံနေတိုင်းရှိတာမှန်ပါဟိုရန်ကုန်မှာတို့ရှိတော့ကဆိုရင်အင်းသိပြီးရင်တက်မှုလက်မှုတို့သင်္ကန်းညုံပဲမှန်ပါနေရာတကာတို့သင်္ကန်းညုံတစ်မျိုးနဲ့လို့ဆက်ယုံနေကြပြတာပါအဲတို့ကသေသူပိုင်းရိုက်သေးတယ်လို့တော့အဲဒီဆက်ယုံကအဲအမျိုးသမီးတွေလာတာပေါ်ပြောတော့ ဖောက်ချီပြသွားရင်မိရာချီနဲ့ကွဲပြီးတော့ခက်လိုက်တာပဲ။အောင်းနိုင်အောင်ဆိုတော့လည်းပဲအကုန်နိုင်အောင်မဟုတ်ဘူးဆိုတာ။ဟုတ်ကလား။အခုကဘူဝါရီဖောက်ချီပြတော့ဘယ်လိုသတ်တော့နေနေရချီနေရချီကဒီမကြီးဖြစ်တယ်တော့ဘယ်လိုလုပ်လဲ။ပြီးထလိုက်။ဒီမကြီးဘယ်လိုလုပ်ဖို့ပါ့မလဲ။အဖူဆိုတော့တဲ့ ဟုတ်နော်ရရမှာမှန်ပါပါဗျာရလို့ဆန်းဆန်းနေရှိပြည့်ရင်ဘာဖြစ်သွားလို့လဲနားတယ်နိပြပါဗျာတန်ဝိသရာနိပြရမလားတန်ဝိသရာကနိပြရမှန်ပါပါဗျာနိပြရမလားမှန်ပါပါဗျာနော်ကိုလူလူလူဘောလာဗျာဟုတ်ဗျာအဲမူရင်းကအဲ365ရေပြောကြပါဘူးနော် နော်အဲမိတွင်ကလေးကတို့ကအခုကြောင်းနေတာတင်တယ်မိတွင်ကလေးကတင်းညာကြလာတာဟုတ်နော်ဟင်အဲဒီခါတဲ့ကတို့ကကြည့်ရမှာနော်တလာပြည့်ယူလာခဲ့တို့တို့ပြရမယ်နော်ဆန္ဒနာပြည့်လို့ရှိရင်တော့တို့ကအနှစ်ပြရမယ်နော်နော်အဲတော့တို့ဟိုဆယ်နှစ်ထိထားပါလို့ ကလေးကုဒုစာလေးကတော့ဝါပေါ်တာပေါ့မဒီနူနာရွယ်လို့ခေါ်ပါတယ်မုံလာတာတကားပေါ့မဒီနူနာရွယ်ဆက်တဲ့နေ့ဒီပဲဆိုတော့တို့သိနိုင်တော့ပြီနော်ရက်တင်နော်နော်တို့တော့ဆက်တဲ့နေ့က20ပေါ့ဒုတိယဓာတ်ကခေါ်မှာပေါ့ဒါလည်းပျော်တော့ပါတော့အရွယ်မှုထားရအောင်နော်ပျော်တော့ပါတော့ရွယ်ဖို့ ခေတ္တနာတစ်ခါကိုခေါ်ပါတယ်27က30ဆိုရင်တော့ရေပင်းလို့ဒါဒီ20ဒီမဟုတ်ဘူးပေါ့ဒီလာဘူးဒီကပါဘလို့ဟုတ်ဟင်50ရှိပါတယ်50ဆိုတော့ဒီ50ဆိုတော့20မကျော်သေးဘူးပေါ့ကျော်လားကျော်ပါပြီ 多多嘛。咦咦，那个如果东北所以，那是地下东北话，咦咦，那里谁老所以，就啥的喏，不喏，那边咦，边疆家家把多，不喏，不喏，嗯，边疆家，不喏，诶，边疆家的在。 တို့ကဒါတော့အောင်လို့ရေပြမယ်နော်ဒီသုံးရပောင်း30သုံးကပြည့်ရင်ရပောင်း30ပြည့်ရင်တို့ကလာဖြစ်အောင်နော်နော်လာပေါင်း7ခါပြည့်ရင်တော့ပြည့်အောင်နော်ဖြစ်ပါလားဟုတ်ကလားကြည်သေးဘူးကြည်သေးဘယ်တော့ဘယ်တော့အညစ်ဖြစ်မှာတော့ ဘယ်တော့နေပြင်မှာတော့ဒီညံမိကြရစားရအာခုမှစားရမှာဟုတ်ကလားခုမှ24ဘူးခုမှ24လားစားရမှာနော်သူကမေယူပလာလည်းပြီးပြီပညာသူများကြကြပြီနော်ကဲအချိန်အမြဲတမ်းသွားနေတယ်ရွယ်ဒီအချိန်နဲ့အမြဲတမ်းနေကြတတ်ပြီပါ အချိန်တော့ကိုမကြိုက်ဘူးအချိန်ရှိကိုလည်းအရွယ်မလုံဘူးအချိန်နဲ့အရွယ်ပြီးအချိန်ကလည်းသူခုနပြောတဲ့ဟိုဘာလို့လဲနေတော့ကလေးတစ်ခုကိုဝင်ကြည့်ပါဗျာဟိုဘဝကြီးကြတဲ့နေတော့ကလေးတစ်ခုကိုအချိန်ရဲ့တရွေ့ကလေးထောက်ပေါင်းလုံးနဲ့ပြေးနေတာလေသက္ကာတစ်ချက်လေအရွယ်ကအထဲဒုအထဲကအရွယ်ကလည်းအဲ့ဒီတည်းကြီးနေတာမြစ်တည်းကြီးနေတာဟုတ်နော်အဲ့တော့တို့ဒီကနေ့ပါလာကြတခုလာပေါင်း၁၇ရက် တတိယတတိယနော်မှန်ပါဘူးအဲ့တော့မုံရွာတကာတကမတီတကူလာပါဖက်တရနေ့6နာရီအချိန်ကိုပြန်ယူရမှာတတိယ6နာရီကဲမနေ့6နာရီအချိန်ကိုပြန်ယူပြီဒါရင်အဲ့ဒီဖက်တရနေ့မနေ့6နာရီအချိန်ကို ပြန်ယူလို့မရရင်အဲ့ဒီအရွယ်ကိုပြန်ရောက်အောင်လုပ်ပေးပါမရပါဘူးဟုတ်သောမှန်ပါပါအချိန်တန်ဘူးတမန်အထုမရှိဘူးတကယ်လို့6နာရီလူကြီးညနေဖြစ်တော့မှာပေါ့တကယ်လို့လာဘန်း7ရက်6နာရီလူကြီး93ခုဖြစ်တော့မှာကိုယ်နဲ့ဆက်နှစ်ခုနဲ့ကတော့မရတော့တာအမှန်ပါဟုတ်တော့ဟင် ဟုတ်နော်အဲ့တော့အဲ့ဒီ6နာရီအချိန်မှာတို့ကဘာနဲ့တိုင်လို့ဘာနဲ့ဖောက်လိုက်တယ်ကုသိုလ်နဲ့တိုင်လိုက်ရပါတယ်ကုသိုလ်နဲ့တိုင်ဖောက်တော့ဟုတ်ပါမလားတော့ဒါကြီးအပြောတယ်တော့9နာရီလာမှာတဲ့တော့ဘာနဲ့ဖောက်တော့ သူသိကုန်မောနေတယ်ဘာလို့ပေါ့တော့ကဲတဲ့တဲ့တဲ့တဲ့အတိုင်းမှာဘာလို့ပေါ့တော့ကဲတော့ပါကျဘာလို့ပေါ့တော့ကျော်ပါဟုတ်ကလားဟင်ဟင်တို့ကအတိုင်းနဲ့ပေါ့လေတို့ပြောကြည့်ကြဆိုရင်တော့ခုနဒါဆွဲအားကိုတို့ရုပ်တော့အောင်မယုံနိုင်တာပဲနော်ခန္ဓာလေးရှိတဲ့ဓာတ်ကတို့အများဆွဲနေတာဟုတ် ဟုတ်တော့ခန္ဓာခန္ဓာရဲ့ဓာတ်ပွဲအားကိုတို့လွတ်အောင်မယုံနိုင်ဘူးမယုံနိုင်တဲ့အတွက်တို့ဘယ်တော့ဖြစ်ဖြစ်တိုင်လိုက်ကြည့်ဆိုတဲ့အာဟုတုနော်ဖောက်လိုက်ကြည့်ဆိုတော့ပေါ့အာဟုတုပါဗျာဘာဟုတုပဲဗျာဖြစ်ကျင်လာတော့အဖြူတယ်လို့ရှင်းတာဟုတ်လားဟုတ်လားထွက်လာတော့အမဲကြီးတယ်နော်ကျွာတဲ့စီးပွားရေးလောက်တာ ဓာတ်ကိုမလွန်ရင်ထားနော်အဲ့ရွာပြေထွက်လို့ကျိတ်တာတို့တရားသခန်းတို့တရားကြောင်းကံတို့ရောက်တဲ့အချိန်တော့တို့ကဓာတ်ကနေဒီဘက်ကလူစိတ်ကြောင်းအောင်ပါလေဓာတ်ကလွတ်အောင်ကြိုးစားရမှာကိုယ်ဆိုမှာတတိနဲ့တိုင်စီလုံးပြီးအတိနဲ့ဖောက်ချီတို့ပြီးသားပါလုံးပြီးလားလုံးပါရ တတိနဲ့တိုင်းကြီးနော်အလိုလိုအမှန်တည်းမဆိုတတိတိုင်းကြီးမှတ်တော့တော့ပြီးပြီပါလေနော်ညာရလို့လိုက်ကြမနေနဲ့မှတ်တော့တော့ပြီးနေမှာပါဟုတ်ဗျာသူအဲမွန်ဝါရီနဲ့ပြောရင်တော့တမူကြောင်ယူကြောင်ဝင်လေအဲဒေါကနဲ့ဖွက်ကြလိုက်တဲ့ဒေါကနဲ့ဖွက်ကြလိုက်တဲ့ဘာချက်မလို့လဲကြိုင်လိုက်တဲ့အချိန်မှာပါတီလို့ဟာဒီဟာဒီ ခွဲကြီးဘယ်လိုပါလာမှလည်းမသိဘူးကိုယ်ဘယ်လိုယူလိုက်မှလည်းမသိဘူးခွဲကြီးတော့ပါလာတော့မှပါပြီလို့တတိနဲ့မှတော့ခွက်ပါပါမှန်းတော့ပြီးတော့နော်ခွက်ယူလိုက်ယူရင်ယူလိုက်မှန်းတော့ပြီးတော့တာပဲအဲ့ဒါညာမှာအဲ့ဒါလူသိပါနော်အဲ့ဒါညာပါအဲ့ဒါလူသိပါအမှန်တော့ကအပြီးပြီးအဲ့ဒါလူညာလူစိတ်ပါ ပညာမှန်နဲ့သိနေတယ်ပြီးဓာတ်နာနဲ့ဓာတ်နေနဲ့ဓာတ်စိတ်ပါပဲဉာဏ်ဝါဒနာတရက်ပဲသွားတော့ပါလေဟုတ်နော်အဲ့တော့တို့ကအဲဒီနေ့ချက်တော်ပြီးပြီးအတိုင်းရပေါက်ကပါလေတို့ဒီနေ့ဒီကလေးမနက်ကပြောတာဟင်ဟင် ဟုတ်ကလားကဲစားကြည့်စားကြည့်စားကြည့်တွေ့တော့မယ်တော်ရိတာပါတော့မယ်ဘာနဲ့တိုင်ပြီးဘာနဲ့ဖောက်မှာတော့ဘိုးဘိုးဘိုးပါမလားဘယ်သူအမခံလို့ရှင်ပြရှင်ပြကဘိုးလာကရှင်ပြအမခံလားအမခံအရှင်ပြဘိုးအမခံတယ်တော့ ဟင်အရှင်ဘုရားတရားဓမ္မတွေကတတိနဲ့တိုင်ပြီးအတိနဲ့ဖောက်ပါတဲ့ဘုရားတော်ဆောင်တာရှင်ဘုရားအမခံဟင်ဘယ်အောက်ကြောင်ကြတဲ့လူတွေအမခံတယ်ဘယ်အဘသူသူအမခံနိုင်ပါလဲဒီတရားတော်အမမခံနိုင်ဘူးလားဟင်တရားတော်အမမခံတာကယုံလို့လားမယုံလို့လားမယုံဘူး သူတို့ဘုရားဖေးကိုပြီးမယုံလို့ဟဲ့တာတော်ဒီကိုကတို့ဘုရားဆိုမယုံတော့ဘူးကြီးဟုတ်တော့ဟဲ့တော့နော်ပြီးတော့ရှင်ဘုရားတော်ဒီမှာပါရှင်ဘုရားတော်ဟိုတို့မူရွာသူမူရွာသားအဲရှက်အောင်ပြောမှတော့ဟင်တို့ရဟန်းတော်တွေကြတော့ဘာမလို့ ပါဘူးခရားညာမလို့ပါဘူးခရားတတိခံခံသူတမတာပါဘူးခရားသူတာမလို့ပါဘူးခရားတတိခံခံတို့စားနေပါယုံကြည်ရသူမျိုးတဲ့ခရားဟုတ်ဗျာဟိုလာပြီးနေလာွယ်နေတိမ်နဲ့ဝင်ပြီးတော့ဟိုအဲ့ဒီဒိဋ္ဌဘုံဒီဖာခိုင်းတာရှင်းကဟိုဗျာတာပฏิပလာပေါ်ပေါ့နှုတ်အာရှင်းရှင်းနဲ့ပြက်ပြက် အဲပြောတာဆိုတတ်တဲ့ယဟန်ကအဲ့ဒီပိခါဘုံဒီကိုရှိကနေပြီးတော့ဆိုပြကိုကကိုပါကိုစဉ်းကြည့်လို့နော်ကတိခံခံပေါင်းတော့လူကြီးလူကောင်းတွေဘုယုံရလို့ခေမုံဝါဒသက္ကာတက္ကမများကြတော့သူတဲ့လူကောင်းပြကတိခံလို့မလားမှန်ပါပါဘာမှမလုပ်ရဘူးလားမရပါဘူးတို့ကမယူပါဘူးဖေ ။ဘာမှဘာဖြစ်နေလဲ။မှန်ပါပါ။ဟုတ်တယ်။ယုံလို့လားမယုံဘူး။မယုံဘူး။ဟေးဟေးမောင်တော်ဆိုယုံရတာမဟုတ်ဘူးကြာ။အဲ့တော့ဂတိခံခိုင်းတာကြာ။တို့သံဃာတွေမှာဂတိမခံရဘူးကြာ။ကျုံရတဲ့ပုဂ္ဂိုလ်ဒီမို့တယ်။ဟေးတပည့်တော်ဖတ်ပြပါမယ်။ဒါလေးသင်ပြလို့နားထောင်လို့မပါဘူး။အဲ့ဒါလေးဖတ်နားထောင်ရင်လည်းဒီဒီသိက္ခာပုံနဲ့ အဲကျူးလွန်သလားမကျူးလွန်လားကိုယ့်ဟာကိုယ်သိနေရကျူးလွန်မိတယ်လို့ကိုယ့်ဟာကိုယ်အပြည့်ဝန်ခံရတာတတိယဟောရကျူးလွန်ခဲ့ပြီးပါတဲ့ဟောဒီဒီကိုကျူးလွန်ခဲ့ပြီးပါတဲ့ဝန်ခံရတယ်ဟုတ်ဗျာသင်ခြင်းနဲ့ကြီးကတန်ခါတော်ဖောက်သွားတော့ဒီမှာတန်ခါ90ရှိရှိတရားရှိရှိသင်ခြင်းနဲ့သင်ခြင်းပြီးကိုယ့်ပြကိုယ်မြင်ရင်ချက်ချင်းအမှခံတယ်လူကြီးလူကောင်းစိတ်ကိုမုံရွာကအဲ့လိုဖြစ်တော့ဟောသွားပြီးတော့ဝန်ခံမလား တိတ်တိတ်လေးနေမှာဝန်ခံမှာတိတ်တိတ်လေးနေမှာဟုတ်ကလားရှင်ဘုရားယုံဟင်ဟင်ဘယ်နဲ့တော့ရှင်ဘုရားဟာလေဟင်ယုံဘုရားယုံရှင်ဘုရားဟောကောင်းဘူးလားရှင်ဘုရားဟင်ဟုတ်နော်ဟင်တို့ကအမြဲတမ်းပတိနဲ့ပေါက်ချီယူဆောင်ပါဟုတ်ဟုတ်ဗျာ ခုနကပင်လန်းကျုံးကအဲသတ္တမပြောသလိုကြက်မှာပဲခင်ဗျာကြက်မှာပဲကျိုးကြီးခင်ဗျာတို့ကြက်မှာပဲတန်းကြီးလည်းကြက်မှာပဲဖောက်ချီလည်းကြက်မှာပဲနော်ကြက်မှာပဲယူကြည့်ပါယူကြည့်ပါကိုပြမှန်းသိပါပဲနော်ဘာဖြစ်လို့လို့ဟိုဘက်ကညင်ဖြစ်တဲ့ဓာတ်ညင်ဘက်ကဝေးကြတဲ့ကတွေးလာတာနော် ပြက်သက်လုံးတဘောဝါလုံးဆက်နေရသူ့ဘက်ကတိုင်ပြီးဖောက်စီရအဲ့လိုများတို့ကဥမာပါအာမတင်ဟုတ်တော့အဲ့တော့တို့ဘက်ကတော့လက်မှန်တော့မလျှော့နဲ့မလျှော့ပါနဲ့ကောင်းတာလို့လို့ဆိုတာလို့လို့ကြိုးစားနိုင်မှခရီးရောက်ပါလေဆိုတာလေကြိုးစားရင်းနဲ့ခရီးရောက်သွားတာပါပဲကောင်းတာတော့ ကြိုးစားရင်ခကြီးရောက်တာပဲနော်နောက်တော့အမှားဘက်ကများလာအတွေးဘက်ကနောက်ဆုံးသွားတာပဲနော်နော်သာတော်ဖြင့်အတွေးဘက်ကများများနေမှာအမှားဘက်ကနည်းနည်းနေမှာနော်ရှုပါမပါများကိုယ့်ဘက်ကခန္ဓာရှိကိုဇွဲရှိကိုဒါပဲလိုပါတယ်ဟုတ်ဗျာခန္ဓာနဲ့ဇွဲလေလားဇွဲဆိုတာဝရိယပြောတာပြင်နော်ဟုတ်ပါဘူးဒုသာသာပါသာသနာနဲ့ကြုံလို့ လူဖြစ်တို့ကိုကိုယ်တိုင်ဗုဒ္ဓဖြစ်နော်သူကကိုယ်ွယ်ရုံဝုပြုသူတောင်းရုံပါတာမဟုတ်ဘူးကိုကိုကိုကယ်တင်ရမှာကိုကိုယ်တိုင်ဗုဒ္ဓဖြစ်ရမှာကိုကိုယ်တိုင်အများရဲ့အကိုယ်ွယ်ခံဖြစ်ရမှာဟုတ်နော်ဒီနေရာရောက်အောင်လုပ်ရမှာအဲ့တော့တို့ဘက်ကတတိတိုင်ကြီးဒီကနေ့ပြင်ညာကြတယ်နေမဟုတ်လားတတိတိုင်ကြီးထားပြီးသားမှာ တတိတိုင်ကြီးရှိသလောက်အတိကပေါက်ရှိရနောက်ကလိုက်ပါပါကိုတော်တွေးဖို့လိုသေးရောမလိုပါဘူးဗျာမှန်ပြီနော်ကဲနာကြဘူးသာသာ